တွေ့ရေတပည့်ဟာဘာတော့ဆရာရေလောက်ပါကွာဘာတော့ဆရာရေဂိုင်မင်းကလည်းသာမတငါလည်းသာမတအလောက်ကင်မရှိတာနဲ့ရှမ်းပြေကတက်ပြီးလာလိုက်တာငါဒီလိုနေလို့တော့မဖြစ်ဘူးငါကသင်္ကန်းဝတ်မယ်မင်းကကြောင်းသားလို့ကောင်းတယ်ဂိုင်ဟောရှေ့ကလက်စကန်းချပြီးနေတာနွားဝင်ခိုးကွာနွားပြောက်လို့သူတို့လိုက်ရှာဘေးရင်လာမေးရင်ထမင်းတက်လို့တော့စားရမှာပဲတကယ်ချင်းအဲ့ဒါကောင်းတယ်ဆရာဟောသွားပြီတော့ကွာ အလိုခဏလေးအိတ်နေလိုက်တာနွားပြောက်သွားပါဟုတ်လားကယောနွားပဲရောက်သွားပါလိမ့်မလို့ဟဲ့ဟဲ့တရားကြီးဟေးဘာဖြစ်လို့လဲနွားပြောက်လို့လိုက်ရှာတယ်လေနွားပြောက်လို့လားအေးနွားပြောက်ရင်ကျုပ်တို့ဗမာဖုန်းကြီးကသိပ်ပေးတယ်မှနဲ့သွားမေးပါလားဗျဟာဘယ်မလဲလိုက်ပြပါလေလာလာလာလာလာအေးအေးတကယ်ချင်းဘယ်နာဖွက်တာဟောခြုံထဲမှာဖွက်ပြစ်ခဲ့တယ်ခြုံထဲဖွက်ပြစ်ခဲ့လားအေးအေးအာဒကာကြီးဘာကိစ္စတော့အနွားပြောက်လို့ပေးတယ်လာမေးပါတဖေဟာအော်နွားပြောက်လို့ တင်ပါဗျာကောင်းပြီကောင်းပြီတောင်ရကငချောက်ချောင်းအနောက်ရကငပိကျက်မြောက်ရကိုအရှာထွက်မြောက်ရမရှိလေရဲ့သွားရှာကြည့်တော့တင်ပါဗျာအာမြောက်ရတွေ့ပါပြီဖေယားတွေ့ပါပြီဖေယားအော်သဝါကြီး၃တောင်နဲ့ရွှေကွင့်ကပ်သွားတယ်အဲ့ဒါမမဘုန်းကြီးကလည်းတိတ်ဘေးတယ်မှန်တယ်သွားဘေးတယ်မေးရတော့မှာပဲလေ အော်တကားကြီးလားဘာကိစ္စတော့မန်ပါဖရာသဘောကြီးသုံးဆောင်နဲ့ရွှေခွင့်ပြောက်သွားပါဖရာဘေတယ်ဟောတော်မူပါဖရာအော်ဆိုဝမ်းသုံးဆောင်တော်မူတဲ့ရွှေခွင့်ကိုပြောက်ထားကဘေတယ်ဟောရမဲလားမန်ပါဖရာကောင်းပြီကောင်းပြီနှစ်ဖြင့်ငါကြတော့ဟောမယ်ဟောနဲ့ငါပြန်ပြီးတော့ဗျာယေရှုပါဖရာတပည့်ရေတပည့်ရေအာဆရာရေလောက်ပါအာဆရာရေအဲမင်းတို့ငါတို့အရင်တခါနွားကိုကကိုခိုးပြီးတော့ကိုကကိုဘေတယ်ဟောတာအဲ့ဒါအဟုတ်ဘေတယ်တတ်တယ်ထင်ပြီးအခုစော်ဝါကြီးကရွှေခွင့်ကိုပြောက်ထားဘေတယ်ဟောရမယ်တဲ့အဲ့ဒါခက်တယ်တိတ်ပြက်စရာပဲကွာ ကွာတတ်နိုင်ဘူးကွာအချိန်ကလည်းမလှဘူးကြောင်းမော်ကအကြံယူညစ်တို့အေးလိုက်ကြအောင်ဆိုလေအာခိုးဆလာတာကြာပြီဒီတခါရွှေကွာကိုခိုးရတာငါစိတ်လေးလိုက်ပါပြီတော့တယ်ဘာမှဖုန်းကြီးကလည်းဘေးတင်အင်မတန်မှန်နေတဲ့ငါအများအတာဟော့နေရင်တော့ခက်တော့မယ်ကြောင်အောက်ကခြုံပြီးတော့နားထောင်ပါပဲလေတပည့်ဆရာရဲ့ဟိုင်းနတ်ဖြင့်ငါကြတော့ရွှေကုန်းပျောက်တာဟောရတော့မယ်ဟုတ်တယ်อืมတတ်နိုင်ငါကံမဲအောက်မရတော့တာပဲကွယ်ဟုတ် ငါနာမည်အတက်ပြောနေပါဗောလားဟင်သို့တော်လည်းပဲကြောင်းမော်တက်ပြီးတော့တောင်းမှဥမာပဲလေဆရာတော်ဖေဟာဆရာတော်ဖေဟာဟဲ့ဘာလဲအချိန်မရှိမှကြောင်းမော်တက်လာ တပည့်တော်ရွှေကွာကိုခိုးတဲ့ငကန်ဆိုတာပါဖရာ။အိုးရွှေကွန်းခိုးတဲ့ငကန့်ဆိုတာနင်းလားတပည့်တော်ပါဖရာ။ကိုယ်မှသာနင်းတက်တောင်းမှန်ကလေးမတောင်းမှန်ငယ်နင်းအသက်အသက်ခံရမှာနားလေလားတင်ပါဖရာ။ငါဘေးရင်တွက်ကြည့်လိုက်တာငကန့်ဆိုတာအတက်ကငါဘေးရင်နဲ့ထွက်တယ်။ကျောင်းအောက်ကကြားပါလားဖရာရွှေကွန်းကိုယူခဲ့။တင်ပါဖရာရော့ပါဖရာကတ်ပါဖရာ။နင်းလို့ကလူကြောင်သွားပြီတော့ချမ်းသာပေးပါဖရာဆရာရဲ့ဟွန်းနေရာကြလိုက်တာကွာ။ စိတ်ပြက်ပြက်နဲ့ညီးလိုက်တာတခိုးနာမည်ညီးမိရဖြစ်နေတာအဲ့ဒါတခိုးကရွှေကုန်းကိုလာပေးတယ်ကုသိုလ်ဘောဆရာရဲ့ငကန်ကိုင်းတတ်နိုင်မှုကွာမင်းကြောက်နေခဲ့ငါဟောနာသွားမယ်ကောင်းပါရဲ့ဟိုင်တကားတော်ရင်မြင့်ရှင်ဘုရား ရွှေကိုရရင်ကျင်းတ်ပါတခိုးတော့ကဖွင့်မပြောပြရစီနဲ့တော့မန်ပါကျေးဇူးတင်ပါဗျာလို့တော့တပည့်တော်လျှောက်ထားပြရစီဗျာကဲဘာများလို့ရှောက်ထားကြလဲတရားဒူလေးများနာလိုပါဗျာဩတရားဒူတရားများနာကျင်တယ်လားမှန်ပါဗျာကောင်းပြီကောင်းပြီလက်ဖြင့်ငါကြတော့ကြောက်ငါကြွကြပြီတော့နော်အဲအဲကျုပ်သွားအောင်မယ်အဖေဆရာကြီးอืมခက်တော့တာပဲကွာမင်းကလည်းစာမတငါကလည်းစာမတတရားသူတရားမြဟောရမယ်တဲ့စိတ်ပြက်လို့ညင်းနေလို့တော့နေရာမကြဘူးကြိုက်တော့ကြကထွက်ပြီးအကြံယူကြအောင်ယူပါ ဟေးဟဲ့ကိုရှိကဖြူးနေဆိုတာဘာတော့ကဂျိုးပြန်သွားတာဖေအဲ့ဒီဖြူးနေဆိုတာမှတ်ခဲ့စမ်းကွာပတ်ပြီးပြီဟာတက်တင်မောင်ကစီစီစီစီနဲ့ဘာတော့ကစာကလေးတွေအစာခွန့်တာဖေအဲ့ဒါမှတ်ခဲ့စမ်းကွာမှတ်ပြီးပြီဟာရှိကဇွက်ခနဲ့ဆိုတာဘာတော့ကဟာရည်တဲ့ခုန်ချတာဖေအဲ့ဒီဇွက်ခနဲ့ဆိုတာမှတ်ခဲ့စမ်းကွာမှတ်ပြီးပြီဟာဟိုကဝေယုံပင်ဝေယုံကြားတို့လိုတွဲလောင်းနေတာဘာဒီတော့မပြုတ်သခွားတွေတိနေတာဖေအဲ့ဒါမှတ်ခဲ့စမ်းကွာမှတ်ပြီးပြီဟဲ့ကိုရှိကဝန်းဝါးဝါးတွေကဘာတွေတော့ဝင်နွားတွေအစာစနေတာဖေအဲ့ဒါမှတ်ခဲ့စမ်းကွာမှတ်ပြီးပြီကတတ်နိုင်ဘူးကွာ ဒါဒီမှတ်မိရလားဟဲ့မှတ်မိပြီဗျာအဲ့ဒါတရားလို့ဟောရတော့မှာပဲကွာကောင်းတာပဲလာဟဲ့ကြောက်သွားကြဟာဆရာတော်ဖေကကြွလာပြီလာကြဟဲ့တရားနာရအောင်အာဒကာတော်များရောက်နေတာကြားလာမလားကြားလာပါဖေကတရားပြင်မောကြွတော်မူပါဖေတိုက်တိုက်တိုက်တိုက်တိုက်ကတော့ရကတော့ရကတော့ဟောကားကားရပါလို့ရပါဗျာဖြူစီစီဇွဲဟာဝေယုံမင်းဝေယုံညာငပြုတ်တခွာသီဟာသီသနဲဟာဝင်းဝင်း ဝါဝါငကြောင်ငနွားလားဖြစ်လေဘာတို့ဘာတို့လောင်နာလားပြောင်နာလားကလေးပါဖေ။ဘာကလေးတို့ညက်စွာဖေတရားတော်ကောင်းကောင်းမွန်မွန်ဟောနေတာဟီဟီဟာဟာမဟုတ်ဘူးတင်ပါဖေ။တရားမဖြစ်လားဟာတရားနာနေတော့ရွှေလင်မခုနှစ်ချက်ပျောက်သွားလို့ဗေဒင်ဟောပါဦးဖေ။ဟင်ရွှေလင်မခုနှစ်ချက်ပျောက်သွားပါဖေဟိုရွှေလင်မပျောက်ပြန်ပြီတင်ပါဖေ။ကာကာကာကာကာခဏထိုင်အောင်ပြန်တပည့်တရားရဲ့ဟင်း ဟာဒီဘေရင်ကပြင်တို့အသက်မသိမရှင်ဘေရင်ကပြင်တတ်နေမှာပဲကွာအဲ့ဒါခက်တယ်ဆရာဒီဘေရင်တော့လက်စတုံးပါပဲဟိဘယ်နဲ့လုပ်မလဲငါကဟော်နန့်သွားမယ်မင်းကနေပြီးစတိုက်မိနဲ့ရှုဟောစာရအောင်ယူပါလေဆိုမင်းကမရဘူးသာអော်ပြီးတော့နော်အဲ့ဒါကောင်းတယ်တိုက်လာသွားပြီဟေ့တပည့်ရေဟောစာရအောင်ယူပါရဲ့မရဘူးဆရာအေးမရဘူးအမလေးဟောစာရအောင်ယူပါဟဲ့မရဘူးဖေရမရဘူးတကားတော့ရင်မြင့်ရှင်ဖေရဖေရအမတန်မှန်းတယ်ဆိုပြီးကြီးညိုးနေတာဟောစာတွေလည်းမိတယ်ပါကုန်ပြီကျုပ်ပြင်မဟောနိုင်တော့ဘူးဗျ မဘာအားငယ်တော့ဘာနဲ့ပါဗျာကိုတော်လူထွက်ပြီးတော့အရင်မင်းသားတို့အစင်းနဲ့ဆောင်းရွက်လဲယူပါသမီးတော်နဲ့လက်ထပ်ပါဗျာတက်တက်လုံးစီမူလာတဲ့ပိုင်းမီရောဒီယနေ့လူထွက်ပြီးတော့မိမယူရမယ်သူမတော်ဘူးထင်ပါတယ်တခါကြီးရရှမ်းလူမျိုးကတခွန်းကနှခွန်းမပြောပါဗျာတပည့်ရေဆရာရေကိုင်လူထွက်လူတော်ပါမလားကွအာတလောက်တော့စာမတပင်မတနဲ့ရှောက်ပြီးလေးနေတဲ့လူလူထွက်တာလူလူကြပါမယ်လူကြပါမယ်အဲ သေရင်လည်းမြည်ကြီးရှင်ရင်လည်းရွှေကြီးရဲရင်မင်းဖြစ်ဆိုတာငါတို့ပန်တန်တုပြတာပဲတကယ်ချင်းရေဟုတ်တယ်